ခန်းကြီး15အငယ်1မှ16တဖန်တေမန်အမျိုးသားအေလိဖတ်မွဲဆိုသည်ကားပညာရှိသောသူသည် လေနှင့်တူသောအချင်းဤစကားကို ပြောတင်သလိုမိမိဝမ်းကို အရှိလေနှင့်ပြည့်စေတင်သလိုအကျိုးမဲ့သောစကားကျေးဇူးမပြုနိုင်သောစကားနှင့်ဆွေးနွေးတင်သလိုတင်သည်ဖျားသခင်ကိုကြောက်ရွံ့ခြင်းအကျင့်၌အကျိုးမရှိဟုဆိုလို၏ ဆူတောင်းပတနာပြုရဝတ်ကိုစီးတားတတ်၏တင်ဒီကိုနှုတ်ဖြင့်ကိုအပြစ်ကိုဖော်ပြ၏ပရိယေပြုသောသူ၏စကားကိုတုံးတတ်၏ငါသည်တင့်ကိုအပြစ်မတင်တင့်နှုတ်သည်တင့်ကိုအပြစ်တင်၏တင့်နှုတ်ခမ်းတို့သည်တင့်တစ်ဖက်၌တက်တည်ခံ၏တင်ဒီအူးဆုံးပွားသောလူဖြစ်သောတောင်များကို မဖန်ဆင်းမီတင့်ကိုဖန်ဆင်းသလိုဘုရားသခင်နှင့်တိတ်ဆိတ်စွာ တိုင်ပင်ဘူးသလို ပညာကိုကိုယ်၌အကုန်အစင်သိမ်းထားပြီလော။ငါတို့မသိ၊သင်သိသောအရာမည်မျှရှိသနည်း။ငါတို့၌မပါ၊သင်နားလည်သောအရာမည်မျှရှိသနည်း။သင့်အဘထက်အသက်ကြီးသောသူ၊ဆံပင်ဖြူသောသူတို့သည်ငါတို့တွင်ရှိကြ၏။သင်၌ဘုရားသခင်ပေးတော်မူသောသက်သာခြင်းအကြောင်းနည်းသလော။သင်၌ဝှက်ထားသောအမှုတစုံတခုရှိသလော။ကိုယ်အလိုသို့လိုက်၍အဘယ်ကြောင့် လွှဲသွားသနည်းအဘယ်ကြောင့်မျက်စောင်းထိုးသနည်းသင်၏စိတ်တော်သည်ဘုရားသခင်နှင့်ဆန့်ကျင်ဘက်ဖြစ်၍နှုတ်နှင့်ပြင်းမှားပေ၏လူသည်အဘယ်သို့သောသူဖြစ်၍တန်ရှင်းနိုင်သနည်းမိမဖွာသောသူသည်အဘယ်သို့သောသူဖြစ်၍ဖြောင့်မတ်နိုင်သနည်းဘုရားသခင်သည်မိမိတန်ရှင်းသူတို့ကိုပင်ယုံတော်မမူကောင်းကင်ဘုံတော်လဲရှေ့တော်၌မစင်ကြဲတို့ဖြစ်လင်ရေကိုတောက်တဲ့ကဲ့သို့ဒူးရိုက်အပြစ်ကို တောက်လျက်ဆိုးညစ်ရွံရှာပွေသောလူတော်ဝါ၌အဘယ်ဆိုပွေရှိသနည်းအငယ်16မှ30ငါစကားကိုနားထောင်လောတပားမျိုးသားနှင့်မယောနှောကိုအမျိုးတစ်မျိုးဒီလျင်မြေကိုပိုင်သောပညာရှိတို့သည်ဘိုးဘေးလက်ထက်မှဆ၍မထေမဝက်ပြောဘူးသောအရာငါကိုယ်တိုင်မြင်သော အရာ ကိုငါပြတ်တတ်မည်သို့သောသူသည် တသက်လုံးဒုက္ခဆင်းရဲကို ခံရ၏ညင်းဆဲတတ်သောသူသည်မိမိအသက်အပိုင်းခြားကိုမသိရသူသည်ကြောက်မဲ့ဖွယ်သောအတန်ကိုကြားလျက်နေရ၏စီးစိမ်ကိုခံစားစဉ်တွင် ဖြစ်စည်းသောသူသည် လာတတ်၏မှောင်မိုက်ထဲမှဘေးလွတ်မည်ဟုပျော်လင့်စရာမရှိဓာသည် သူ့ကိုချောင်းမြောင်းလျက်ရှိ၏စားစရာကိုရှာ၍လှဲ့လေရ၏မိမိအဖို့မှောင်မိုက်ကာလသည်အသင့်ရှိသည်ကိုသိ၏ ဆင်းရဲခြင်းဒုက္ခနှင့်နာကြည်းခြင်းဝေဒနာတို့သည် ထိုသူကိုခြောက်တတ်၏စစ်တိုက်ခြင်းငှာအသင့်နေသော ရှင်မြင်ကဲ့သို့သူကိုနိုင်တတ်၏အကြောင်းမူကားထိုသူသည်ဘုရားသခင် အာဏာတော်ကိုဆန်လျက်နန္ဒတကူရှင်တစ်ဖက်ကနေ၍ကိုကိုခိုင်ခန့်စေ၏လေပင်ကိုဆန်လျက်ထူသောဒိုင်းပုနှင့် စီးကာလျက်ဘုရားသခင်ကိုတိုက်အံ့သောငှာပြည်၏ မိမိမျက်နာကိုဆူဖြိုးခြင်းနှင့်ဖုံးအုပ်၍ဝမ်းပြင်းသားသည်လည်းဆူဖြိုးလျက်အတွန့်တွန့်နေ၏။သို့သော်လည်း၊လူဆိတ်ညံသောမြို့၊အဘယ်သူမျှမနေ၊လဲလုသောအိမ်တို့၌သူသည်နေရ၏။ငွေမရတတ်ရ။သူ၏စည်းစိမ်မတည်ရ။သူ၏ဥစ္စာပစ္စည်းသည်မြေကြီးပေါ်မှာမပြန့်ပွါးရ။သူသည်မှောင်မိုက်ဘေးနှင့်မလွတ်ရ။မီးလျှံသည်သူ၏အခက်အလက်တို့ကိုလောင်လိမ့်မည် ဘုရားသခင်၏နှုတ်တော်အသက်အားဖြင့်သုတ်သင်ပယ်ရှင်းခြင်းကိုခံရ၏။31အဘယ်သူမျှလှည့်စားခြင်းကိုခံ၍အနတ္တကို မခိုလှုံစေနှင့်။သို့မဟုတ်အနတ္တအကျိုးကိုခံရလိမ့်မည်။အချိန်မစေ့မှီဆုံးခြင်းသို့ ရောက်လိမ့်မည်။သူ၏အခက်အလက်သည်မစိမ်းရာ။စပျစ်နွယ်ပင်ကဲ့သို့မိမိ၌မမှည့်သောအသီးကို၎င်း၊သံလွင်ပင်ကဲ့သို့ မိမိအပွင့်ကို၎င်းချွေရလိမ့်မည်အာရမလူဤအသင်းသည်စိတ်ညံလိမ့်မည်တဆိုးစားသောသူတို့၏နေရာသည် မီးလောင်လိမ့်မည်ထိုသူတို့သည်မကောင်းသောအကြံကိုပရိသေယူ၍အနတ္တကိုဖွာတတ်ကြ၏သူတို့ဝမ်းထဲ၌မှုသာကို ကိုဝန်ဆောင်တတ်သည်ဟု မွဲ့ဆို၏